ကျေးဇူးရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးမဟာမြိုင်တော်၌1366ခုနှစ်ဒုတိယဝါဆိုလပြည်နေ့31ရက်9လ2004ခုနှစ်တွင် မဟာမြိုင်ကျောင်းအကျွတ်လွတ်ကျောင်းတို့နှင့်သာသနိကအဆောက်အဦများရည်သက်ချပွဲ၌ဟောကြားတော်မူသောတပ္ပုရိသမူဝါဒ၅ချက်တရားတော်အင်းတို့ဒီကနေ့ 66ခုဒုတိယဝါဆိုလာပြီလေနော်မှန်ပါဗျဟင်အဲဒီကနေ့မှာလက်ဆက်သားမှာထင်တယ်ဥဒ္ဓမနာရဲ့မှန်ပါဗျဒါကြောင်းရည်သက်ချမှာထင်တယ်ဗျမှန်ပါဗျဟင်ကြောင်းရည်သက်ချတော့ကြောင်းကလည်းဥဒ္ဓမနာရရွှေဘူကအိုအိုကေကြီးတို့ကအကူကြီးတောင်းလိုက်တာဟုတ်ကွယ်ဘာတော့တက္ကမကြီးဒေါခင်ကြီးတို့မိသားစုဟိုကလည်းဖိုးတန်နိုင်တို့မိသားစုဆိုတော့ ဟုတ်ကလားမှန်ပါဗျာတခါဥုပ်ကြီးကြီးကိုမှားလိုက်သေးတယ်ဗျာအဲ့ဒါလေးတွေကိုနောင်တို့ပါဗောဗျာသူတို့လည်းထာဝရကုသိုလ်ဖြစ်နေမြင်ရအောင်တခါကြီးတို့ဟိုလာတဲ့ပိဋကများလည်းအော်ဒါဘသူဘသူတွေတူသွားတယ်ပြီးအောင်ဆိုင်းပုတ်ကလေးပါဇရာလေးနဲ့ရေးပြီးဘသူနေရပဲဘာပေါ့ဗျာအလူငွေဘလောက်ဆိုတာလေးကိုမဟာမြိုင်မှာချိတ်ရအောင်ဟိုသင်္ဘောသိန်းနဲ့ရေးခဲ့ဆို ဦးကကြီးသူလူတာနဲလို့များလားမသိဘူးကြာဘယ်နဲ့သဘောရတော့ဦးသမလားသူလူတာနဲတော့မဟုတ်ပါဘူးလူရှင်တွေများတော့မဆန်းလို့နော်အာတို့ကတော့တို့ကတော့သူလူတာနဲလို့ကိုမျက်နှာပူလို့ကိုမရေးတယ်လို့ထင်တာသူပြောပါခုစားရလေးတော့ပေးလိုက်ဟုတ်ပါရဲ့ဟုတ်ကဲ့ဟုတ်ပါတော့ဟဲ့တိတ်တိတ်တော့ပေးလိုက်တယ်ကြာကြည့်ဟင်တို့ကတင်မောသေးဘူးညီနဲ့ကိုဟိုဟာလာဟိုငန်းနဲ့သမီးမိသားစုကောင်းမှုစွာကြီးကိုဟာသုံးလုံးမှစလုံးနဲ့ကိုရေးချင်တာဟင် ဘယ်နဲ့တုန်းကဟင်ဟိုရန်ကုန်တုန်းကဟိုဒေါက်တာဒေါ်စောခင်ဆိုတာရှိတယ်သူကဟိုဒုရက်ွက်သူရက်ွက်သားများကသူ့ channel ကိုဝင်နေတယ်ဆိုပြီးရန်လုပ်နေတာတစောင်းနိုင်မီးတုန်းကသွားလူခံတော့တကြလူတယ်ဗျအဲ့ဒါသူကအတန်ချက်စကြီးနဲ့ဒေါက်တာဒေါ်စောခင်တကြဒေါက်တာဒေါ်စောခင်တကြဆိုတော့လူကမလူရတော့ဘူးဗျကိုလည်းတို့ကတော့ဟွာတော့ငါနဲ့သမီးမိသားစုကောင်းမှုတကြဆိုရင်မင်းတို့မင်းတို့ဟင်ဘယ်လို ကတော့ဒူရာကုန်ဖြည့်လူမယ်လို့ပြောပါတယ်မဟုတ်လေဒူရဲအစွမ်းတက်တွေပါတော့သူထူတာပါဗျာဘယ်ကများတူမှာပါလိမ့်ဗျာဒီဥโอကေတော့အဲ့တော့ဒိုးသိတာတော့ဟိုအဖိုးတက်ဆွေတို့ဒေါခင်ကြီးတို့မိသားစုဒါတို့မှမိတာပြောတာပြီးတော့ဖိုးတန်နိုင်တို့ဖွာတန်တို့ညီကိုမောင်နှမတွေဟင်ဒိုးသိတာပြောတာနော်တို့အကုန်လုံးတော့တည်ဘူးပြီးတော့ငါးနဲ့သမီးတို့မိသားစုတို့တည်တာပြီးတော့ဦးညွန့်ဝေကြီးတို့ဒေါ်နုနုတို့ကပါမှာပါပဲဟင် ပြီးတော့ဦးလာသိန်းသူတို့ဒေါ်ညိုလားဒေါ်ညိုတို့ကောကြောက်ကပြီလေဟင်ပြီးတော့တို့စက်ကြမင်းကြီးတို့စက်ကြဒီဝီတို့ကောမှန်ပါဗျာဟင်တို့တိတာဒါလောက်တိတာဗျာကုန်မသိဘူးဟင်အဲ့ဒီကလည်းတခါကြီးတို့တအုပ်စုထင်တယ်တခါကြီးကမှန်ပါဗျာတခါဟိုတို့ဟိုဥက္ကဋ္ဌကြီးပါပါတာပေါ့လေဥက္ကဋ္ဌကြီးဦးစီးပြီးတော့တို့ငโกချွန်းတို့ဆရာတပည့်ဟိုအောက်ဗမာပြည်ဆင်းပြီးအလူချမ်းစီးခဲ့တာဟော ဟင်အဲ့ဒါလည်းအများကြီးထင်တယ်လူပေါင်းဘယ်လောက်တော့မသိဘူးဘုန်းကြီးကြောင်းမှမကြတဲ့ပြီးတော့အလူခန္ဓာလားလူကြစီတာလားမသိဘူးဟောတာမဟာဗောဓိဉာဏ်ကြောင်းတော့မပြောရတော့အောင်ကိုဖြစ်မထင်ပါတော့ဘူးမဟာဗောဓိတော်ကြအဲ့ဒီအိမ်နဲ့ဘုန်းကြီးကြောင်းဘုန်းကြီးကြောင်းတက်တာအိမ်ကြအိမ်တက်တာတယ်နော်ဗျဟေးဟေးပြီးတော့ဟိုဘာတော့ဥုပ်ကေတို့လိုဥက္ကမောင်သားတို့ဟာလာထောက်ခံရအောင်ပါသေးလားပါတယ်ဗျอืม အများဆုံးလို့ဖြစ်အေးဟုတ်ကလားမှန်ပါအရင်ကဘာတော့ဦးကြည်စိုးဝင်10သိန်းလို့ကြားလိုက်တာတခါမှန်ပါဗျာအားလုံးပေါင်းပေါင်းလိုက်တော့90လောက်ရှိတယ်အာဟုတ်ဗျာအဲ့တော့ဟိုဟာဘောအကျွတ်လို့ကြီးကသိန်း150လောက်နဲ့တန်တယ်ကျွတ်လို့ကြီးပေါ့ကောက်ဗျာ200 9000မယ်ရောအာဟုတ်ကလားကတော့နဲ့ဒါနဲ့25000မှတင်ဖို့ဟုတ်ပြီ25000မှတင်ဒီလိုကြောင်းမျိုးတစ်ခါမှမနေဘူးဟင် တရားငါးတော့မှဒီကြောင့်ကြီးနဲ့ထုတ်နေရတာကိုပါဟုတ်ကလားဗျာဟေးဟေးအဲအဲ့တော့ဗျာဟိုခုရည်သက်ခွဲကြတော့ဥအိုကေတို့ဟိုလိုဟာတော့ငါးနှစ်သမီးတို့စက်ကြမင်းကြီးတို့မိသားစုကိုယ်စားကဥဒုမနာထင်တယ်မှန်ပါဗျာဟေးအဲဟိုဟာခုကိုထော်လန်းကြီးရောဟိုထော်လန်းကြီးလို့ပြောလို့ရမှာဘူးเนาะနိုင်ငံတော်လို့ပြောမှရမှာထင်တယ်ဟေးဟေးနိုင်ငံတော်ရဲ့အလှူနဲ့ ဒကာကြီးတို့အောက်ပမာမြန်မာပြည်ရဲ့လူကဥပကြိုင်ကထင်တယ်မှန်ပါဟင်ဦးလာထုံဝင်းကတော့သူကိုယ်တိုင်နဲ့မော်တော်ဆိုင်ကကြီးဖုတ်ချက်ဖုတ်ချက်နဲ့တော့ဟင်ဒွေဝင်းကဘာပါလို့နေတယ်နောက်ပိုင်းကအမနောက်ပိုင်းကဆိုမထဲဘူးမထဲဘူးမထဲဘူးမထဲဘူးမထဲနဲ့တော့နေမပါဘူးတဲ့လို့ပြောတော့ဟိုကြဟင်ဟိုရဝဲစားသူကဘာလာကြဟိုပေကုန်းကဖိုးပြူးတို့ဦးဝင်းမြင့်တို့ ခေါင်းဆောင်တင်တယ်မှန်ပါဟင်မှန်ပါပြီးတော့ဒို့သိတာပေါ့ဗျာဟိုမုံရွာကဆိုပထမကမျိုးကြီးတဲ့မှန်ပါစိတ်ချောက်ရောက်တုန်းကလေမှန်ပါမျိုးကြီးတို့ခေါင်းဆောင်ဒုတိယက16ရောက်ဗျာအဲ့ဒါကသူတို့ခေါ်တော့ဘိုးတော်လို့ခေါ်တယ်ဟင်သူတို့ရဲ့ကြီးကဲကိုဘိုးတော်လို့ခေါ်တယ်ဘိုးတော်ကတစ်ဖွဲ့ထင်းတယ်ဒါပြင်နောက်တစ်ခါလာတာဘိုးကျော်သားထင်းတယ်နောက်ဆုံးသူကသုံးပွဲအဲ့ဒါလဲဦးလာထုံကြီးကတောင်းဝန်ယူပါမှာနော်ဟုတ်ကလားဗျာ ဟင်တပ္ပရနာမဟိုကိုခွေးမသားတို့ဆရာတပည့်တွေရောအကုန်လုံးပေါ့သူ့အောင်ကြိုက်ခါဒီပါအကုန်ပေါ့ဗျဟင်ဟင်အဲ့တော့ခဏတို့သုံးယောက်ကဓာတကီရီတွေထင်တယ်ဟင်ဟင်ရှိသမျှခေါင်းတောင်ဝင်ရွှေဘူခေါင်းကိုခမတောင်ယူရမှာထင်တယ်ဟင်ကျန်တဲ့တပ္ပရနာမောင်ငါဥပ္ပရာရတောင်ယူရမှာထင်တယ်အလုသမားတွေရဲ့ခေါင်းငါဥရထုံညက်တောင်ယူရမှာထင်တယ်တိုင်းခဏတော့ဓာတကီရီတွေထင်တယ်ဟင်ဓာတကီရီကြားဘူးလားဟင် နင်အဲ့တော့မြန်မာပြည်တတ်တာကိရိကြားဘူးလို့ဟင်မြန်မာပြည်ပြည်တတ်တာကိရိသူကဟိုတို့ကြောင်မြောင်စိတ်ကြိုင်နေရလို့ဆိုတယ်ဗျသူ့နာမည်ဥထွားတယ်လေတကြီးဟင်သူ့နောက်ကလည်းလေလေတို့သားကကိုရောက်ပါတယ်ဗျအဲ့ဒီထဲမှာဟိုချီစားဆုံးလေးတယောက်ပါသေးတယ်ဗျဟင်အဲ့ဒါကအော်ပမာပြည်ကိုစုံသွားရင်းနဲ့ဟိုရန်ကုန်ရန်ကုန်ကနေပြီးတော့ပစ္စည်းတွေတင်ပြီးတော့မော်လမြိုင်မဲ့သွားတော့ဘလူးကျုံသွားကတ်တာတမန် ဘလူးတွေနေတဲ့ကျုံမဘလူးကျုံလေမှန်ပါမော်ဒယ်မြန်ရင်မြောက်ဖက်လေ60လေးပါရှိတယ်အဲ့ဒီကိုသွားကသွားကပြီးဥထွားကညကျတော့ပတိစိတ်ဖရာအာယုံပြုပေါ့ကျန်တဲ့သူတို့ကိုရောဖက်ကလာတာတာလေးနဲ့ဝန်တာတော့ဟိုခြေသားဆုံးကမြူးသဘောဗျမျိုးတော့အဲ့ဒါဝါလို့တော့တင်ညွန့်တို့တက်စားရအောင်ပဲနဲ့ညနေနဲ့တော့ဝါလေးဘယ်လိုတုံးဆိုပြီးတော့လိုက်ကြတာပေါ့ဗျဒီဟိုခေါင်းလေးကပြတ်ကြံနေခေါင်းလေးကြီးသွားတာလေမှန်ပါဟင်ကိုတွေကတော့ဒီထဲမှာဒီတိုင်းကြီးပေါ့ဟင်အဲဟိုဟိုလေပေါ်မှာတုံးလုံးပက်လက်ကြီးတွေပေါ့တက်တက်ကြီးတွေပေါ့ ဟင်အဲ့ဒါတွေကတခါတဲ့ညာလုံးပေါက်တွေလျှောက်လဲပျော်ပါနေကြတာပေါ့ဗျာဦးထွားကြီးကလေတကြီးကမနဲ့ပဲ၄နိုင်လောက်နေမှာပေါ့ဗျာဆိုခင်ဗျားတို့အချိန်နေမှာပေါ့နိုးတော့ကြည့်တော့ဒီမှာဆက်ပြတ်တွေကြီးတဲ့တွေ့တာဟာဒုက္ခပဲဒီလိုဆိုအိမ်ပြန်သွားတော့ဓာတုတေခံဖြစ်တော့မှထင်တယ်မှန်ပါဟင်ဒီလူတွေတင်တေခံဖြစ်တော့မှပဲဆိုတော့အဲ့ဒါသူကကြောက်ကြောက်နဲ့တေခံမပေါ်အောင်ဆိုအဲ့ဒီလောင်းကြီးတွေကြီးတဲ့တုံးချပြလိုက်တာဗျဟင် အဲ့တော့ဟိုကောင်တွေကလင်းကနေလည်းကြာရောတို့ဘာလို့သဘောပြအဲအချိန်တန်ပြီးပြန်ရဆိုသူပြန်လာတော့ဒီကြတော့သူတို့ဆက်တီမတွေ့တော့ဥပွားကြီးတဲ့ဝိုင်းကကြတော့ဟိုဥပွားကောင်းတစ်လုံးရေဟိုကကိုလုံးရေဘလောက်တော့အဲ့ဒါဘယ်လိုလဲတော့ဒါတာကြီးကောင်းဆယ်လုံးဟင်အဲ့တော့ဘလူးတွေကကုံလာလာဝယ်လာဝယ်ပြီးဘလူးကိုကြလူအောင်ဆောင်လာတာကြာဖြစ်ကြကြာဖြစ်ကြဥပွားကတအားတယ်လားဆယ်အားလားဆယ်အားဆယ်အားကိုဗျာဟိုကဘလူးကတအားတော့ရှုံးလာကြီးတဲ့ ဒါနဲ့နောက်ဆုံးဘလူကောင်းကောင်ထိရောက်တော့ရှုံးတာပဲဒါနဲ့သူကဘလူမင်းဖြစ်သွားတာလေရာမှန်ပါဒါသာဂီရီဘလူမင်းဆိုတာမှန်ပါဘယ်ကများထင်မနေနဲ့ကြောင်ပြောင်းသားကတော့ဥထွားတယ်ဗျာမပြီးကြလားမပြီးပါဘူးနိုင်ဥဒုမနာကြီးရောရွှေဘုဒ္ဓတာဂီရီထင်တယ်မှန်ပါဟင်တို့ဥက္ကရာကြီးရောဘယ်လိုကောင်းမလို့ပရိသာပရိသာဘုရားတို့ဝိညာဉ်တော်လို့တမတာတာဂီရီထင်တယ်အဲ့ဒါအတွက်တို့ရည်စဲချမှာနော်မှန်ပါဗျာ အဲ့တော့ရည်သက်ချတော့တခါကြီးကဟိုတို့မဟာမြိုင်လားပါတယ်နော်မှန်ပါအကျိုးလို့ကောပါပါတယ်ဗျပြီးတော့မိဖို့ဆောင်ကောပါပါတယ်ဟင်ပြီးတော့ကုဒီသုံးလုံးကောပါပါတယ်ပြီးတော့မိသက်ကောပါပါတယ်ပါတယ်နော်ဒါကဟိုမြင်သာတဲ့ဝတ္ထုပစ္စည်းပြောတာခုနတခါကြီးတို့ပြောတဲ့ဟွာလာဟိုတို့အဲ9000မှတင်လား9000မှတင်ကိုသိနေရလား9000မှတင် 9000မှတင်ပေါ့ဗျမှန်ပါဗျ9000မှတင်ကနေကုန်တယ်ဖို့တော့ဒီလေးမျိုးထင်တယ်မှန်ပါဗျဟေးကြောင်နှလုံးရဲ့မီတင်းကုတ်ရဲ့ကုရီရဲ့လေမှန်ပါဟုတ်ကလားဗျအဲ့ဓာတွေရဲ့အဲ့ဓာတွေကိုဆောင်ရွက်တဲ့လုံအားထင်တယ်ဥလာထုံးမရမှန်ပါဗျဒါကဟိုဟိုဘက်ကငွေနဲ့ဒီဘက်ကကြောင်းကြမှာဝေယဝိဆာရှိဘူးမှာဗျမရှိရပါမလားဗျမရပါဘူးဟင်အဲ့ဒါနဲ့ပေါင်းစားတာကိုတို့ရည်စဲချမှာဟုတ်ကလားဗျမှန်ပါ အဲ့တော့ရေစဲကြတော့တို့အလှခံဘက်ကလည်းအလှခံပမာဏကိုသိရတည်းဥဒုမနာရဲ့ဟင်ဒါကအလှခံဘက်ကပြောတာနော်ဒကာကြီးတို့အလှဘေးဘက်ကကြပြန်တော့အလှဘေးရဲ့အင်္ဂါလက္ခဏာများတပ်ပုရိသမူဝါဒ၅ချက်နဲ့ညီရမလဲဟုတ်လားဟုတ်လားထုံးရမှန်ပါဟုတ်ကလားအဲ့တော့အလှခံပမာဏကဘယ်လိုလဲလို့ဆိုရင် မှတ်ထားနော်ဥက္ကဋ္ဌကြီးတို့လည်းဒါလိုအပ်တာပဲဘောင်းတော့တို့ရဲ့ရှိထွက်တည်ထင်တယ်ဟဲ့မှန်ပါဗျာဟင်အလှရှင်ကလှူခြင်းနာတော့ဥဒုမနာကြီး30လောက်လှူခြင်းလေဗျာသို့တော့လက်ထဲမှာကဒုက္ခများဝဋ္ထုငွေကတကြပဲရှိတယ်နော်လှူခြင်းနဲ့စေတနာကဟိုလှူနိုင်တာကတကြပါဗျာဒါဆိုအလှူကံပုဂ္ဂိုလ်ကတကြကိုပဲလှူခံဟာတယ်ဗျာ ဟင်စေတနာမငဲ့နဲ့နော်မှန်ပါဗျာဝတ္ထုငဲ့ရမယ်ထင်တယ်မှန်ပါဗျာဟင်ဒါကအလူကံအလူရှင်မှာသူ့ရှိတဲ့ဝတ္ထုပစ္စည်းကတစ်ဖယ်ရှိတယ်ဥဒမနာရမှန်ပါဗျာသို့တော့လှူကျင်တာကတကြဖိုးပဲလှူကျင်တယ်ဗျာဒီလိုဆိုတော့ဟောစေတနာပဲပြုတာဟင်စေတနာထင်တယ်မှန်ပါဗျာဝတ္ထုမလိုက်ရဘူးနော်မှန်ပါဗျာစေတနာလိုက်ရမှာနော်မှန်ပါဗျာတကြဖိုးပဲအလူခံရမှာတယ်တခါကြီးရဲ့ဟင်မှန်ပါ ဟင်တရားကိုယ်ဝယ်လူခံရမလဲဗျအာခင်ဗျားဗျာတစ်ဆယ်လုံးနဲ့တန်နိုင်ရသားနဲ့ဒီတစ်ခါလေးလူရတာဘက်နေညနေတော့သွားပြီးတော့ဘာခေါ်မလို့ကြိုက်စားလားမှန်ပါပါကြိုက်စားတော့တော့မလုံးနဲ့တော့မှန်ပါဟင်ဟင်ဘုတို့တို့ဦးကင်မပါတော့ပါဗျာသူ့ပဲမေးရမှာပါလုံးနေကြဟုတ်ကဲ့လားသူလုံးမေးကြလားကျောင်းဆောက်ပြတာယူလာတော့တို့တို့တို့တော့မဟုတ်ဘူးလားတော့ ဟင်ဟင်တခါရှိသေးတယ်ဥဒမနာယအနုရှင်ကပြည့်စည်းကလည်း30ဘူးရှိတယ်ဗျစေရနာကလည်း30ဘူးပဲရှိတယ်ဗျသို့တော့အလှူခံပုဂ္ဂိုလ်မှာကတခြားဖိုးလောက်လိုအပ်တယ်ဆိုရင်တခြားဖိုးပဲလူခါရတယ်ဗျသဘောပေါက်လားဗျဟုတ်ပါဘူးဘာဖြစ်လို့တော့သူ့စေရနာနဲ့လှူတဲ့ဟာကို30ဘူးကြီးယူလိုက်ပြီကိုကြကလည်းကားဖြစ်ကိုကြဖိုးကလည်းကားမဖြစ်နိုင်ဘူးလားဖြစ်ပါတယ်ဒီလိုဆိုသူ့စေရနာကိုအလွဲသုံးစားလို့ကမကြနိုင်ဘူးလား ပြီးတော့သာသနာလူတဲ့ပစ္စည်းတွေကအလားတကောမဖြစ်နိုင်ဘူးလားဖြစ်ပါတယ်ဒါအကြောင်းမို့အဲ့ဒါကြတော့အလူရှင်ကအဲ30ပဲဝတ္ထုကလည်းတတ်နိုင်တယ်စေတနာကလည်း30တိတတ်နိုင်တယ်သို့တော့အလူကံပုဂ္ဂိုလ်မှာလူအပ်တာကတကြဖိုးပဲလူတယ်ဆိုရင်တကြဖိုးပဲလူခံရတယ်တဲ့ဒါကတို့အလူကပမာဏပြောတာဗျာနော်မှန်ပါဗျာဟင်တို့ကတော့ကြောင်းနှလုံးနေသေးတယ်ထင်တာပဲရာတို့လူတော်နဲ့ဆိုရင်ဥပဒေပဲတို့ ဟင်ဟင်နောက်ထပ်ထပ်တောင်းမှထင်တယ်ဟိုတော့နေအမတင်နေတဲ့ထင်တာတို့ကတထောင်မှတင်တော့ကိုလိုချင်တာတထောင်ငါးမှတင်လားဟင်ငါးပေါင်းမှတင်လားဟင်ဟင်မမိကြလားဗျာမမိပါဘူးဒါကအလူကံပုဂ္ဂိုလ်များရဲ့အတိုင်းရှိပမာဏသိဖို့နဲ့ဗျတက္ကတက္ကကြီးတို့အလှရှင်ဘက်ကနေပြောကြအောင်စို့လှူတဲ့နေရာမှာတို့စာကတော့မပူရိတာမူဝါဒ၅ချက်လို့ရှိတယ် တပ္ပူရိဒဆိုတာသူတော်ကောင်းထင်နော်မှန်ပါဗျာသူတော်ကောင်းတို့ကင်ဆွဲလေကင်ဆွဲထားရှိတဲ့အမျိုးသား၅ချက်ရှိတယ်ဘာဖြစ်လို့တော့လားထုံးဝင်သာသနာ့ဘလူတွေကတော့ဒါနတော့ဖြစ်တဲ့ပေါ်ဗျာပါရမီမဖြစ်နိုင်ဘူးဟုတ်ကလားဒါနတော့ဖြစ်မှာနော်သိရင်ကိုင်းတော့ဒါနကြီးတဲ့နေမှာပေါ့ဗျာသို့တော့ပါရမီဖြစ်မရှိဘူးပါရမီဖြစ်ကိုတက်ချင်ရင်သဗ္ဗုဒိတမူဝါဒ၅ချက်နဲ့ညီရမနော်ဟုတ်ကလားဗျာညာဥသိရမထင်နော်မှန်ပါဗျာ ညာဥသိကြရမယ်သဗ္ဗရိဒမူဝါဒငါချေတင်ပြဟုတ်ကလားပြီးတော့သာသနာတွင်နဲ့ကြုံတဲ့ပုဂ္ဂိုလ်တို့ယူနိုင်လို့ရှိရင်ဥလာထုံဝင်ရလောကီပဲလောကုတ္တာပဲလက်နှစ်ဖက်လုံးမရနိုင်ဘူးလားရနိုင်ဟင်တောင်းနှလုံးရှိတောင်းနှလုံးလုံးမပြည့်နိုင်ဘူးလားပြည့်နိုင်တယ်ပခုံးတစ်ခုရှိပခုံးတစ်ခုလုံးထမ်းလို့မရဘူးလားရနိုင်တာပဲနော်ဒီလိုလဲသာသနာအတွက်မိမိအတွက်အကျိုးရှိနိုင်တယ်လောကီဘက်လောကုတ္တာဘက်ကောအကျိုးရှိနိုင်နော် အဲ့ဒါကိုတပ်ပူရိသမူဝါဒ၅ချက်လို့ခေါ်ဗျတပ်ပူရိသဆိုတာသူတော်ကောင်းတို့ပြုလေပြုထရှိတဲ့မူဝါဒ၅ချက်လို့ဟုတ်ကလားဗျအဲ့တော့တို့ကရိုးရိုးဒါနမဖြစ်စေရဘူးပါရမီဝင်တန်းဝင်ဒါနဖြစ်စေရမယ်ဟုတ်ကလားဗျာမှန်ပါဗျာရိုးရိုးဒါနကတော့တယောက်နဲ့တယောက်ဟိုပုဂ္ဂိုလ်ချင်းခင်မင်ပြီးအာဟိုပေးတာကဏ္ဍထင်တယ်ပုဂ္ဂိုလ်ခင်ထင်တယ်ဟုတ်ကလားဥဒ္ဓမနာဟင်ဥဒ္ဓမနာကြီးတို့ဒါတာဂီရီရွာကကောချွေဘူပါကော သာသနာလားပုဂ္ဂိုလ်ခင်တာလားပုဂ္ဂိုလ်ခင်တာများပါတယ်အာလုတ်ကြောမယ်လုတ်ကြောမယ်ဟေးဟေးအဲ့တော့တပူရိသမမူဝါဒဒါနာ၅ချက်ဆိုတာပါရမီဝင်တန်းဝင်ဒါနာဖြစ်ဖို့ပါရဝင်အာမီဝင်မဲ့ဟာဆိုလို့ရှိရင်ခုနကတော့ပုဂ္ဂိုလ်ဆွဲရှိရဘူးဗျဝတ္ထုဆွဲခေါ်ဗျဟေးခုနပြောတဲ့သူငါသူတိန်တရားလူလူတိန်၅ပဲလူလူ စေတနာကတော့အတူတူပဲထင်တယ်မှန်ပါဘူးဟင်စေတနာကတော့အတူတူပဲထင်ပါဗျဟိုသူကဒီလောက်ရှိလို့လုံနိုင်တာကိုဗျဒီကတကြရှိတော်လည်းပဲစေတနာကဟိုမရှိလို့မှမဟုတ်ဘဲနဲ့ရှိရင်ရှိတော့တူကျင်နာကြီးတဲ့ထင်ပါမှန်ပါဗျဒီလိုဆိုစေတနာကြတော့အတူတူပဲနေမှာပါဟင်အလူစရင်ကြရင်ကတော့နည်းနည်းခွာလိမ့်မယ်ထင်ပါတယ်မှန်ပါဗျဟင်ဟိုအလူစေတနာကြတော့ဘယ်နဲ့တော့တခါကြီးရဲ့အတူတူပဲနေမှာပါပဲဗျဟုတ်ကလားဗျအေးအဲ့တော့တပူရိသ မူဝါဒ၅ချက်နဲ့လူလို့ရှိရင်တို့ကရိုးရိုးဒါနမဟုတ်ဘူးဟိုပါရမီတဝင်ဒါနဖြစ်နိုင်တယ်ဝတ္ထုဒါနတွေမကဘူးစေတနာဒါနကောမဖြစ်နိုင်ဘူးလားဗျဖြစ်ပါစေတနာပါသွားပြီကိုဗျအဲ့တော့သပ္ပူရိသမူဝါဒဆိုတာဥလာထုံဝင်းရတရားနဲ့ဒါနတွဲမှာနော်ဒါနကတော့ဒါနပါပဲဗျဒါနကတော့ဒါနပဲအဲ့ဒီဒါနနောက်မှာတရားလေးထည့်ပေးပါတဲ့ဗျနံပါတ်1ကဥဒုမလားဟုတ်ပါ တရားဆိုတာယရနာဘောယုံနာထင်တယ်နော်ပုဂ္ဂိုလ်ဘောယုံနာလားယရနာဘောယုံနာပုဂ္ဂလာဗျယရနာဆိုတာဟိုအငြိကြီးမရှိမှထင်တယ်မှန်ပါဗျဟိုရွှေဆိုတာသူထဲမှာရှိတဲ့မြေတာထဲမှာအငြိကြီးကင်းတဲ့ဟာကိုရွှေဖြစ်တာထင်တယ်နော်မှန်ပါဗျမြေစီကနေရွှေဖြစ်တာထင်တယ်မှန်ပါဗျဟိုကြောက်ကဟောဗျဒီတိုင်းပဲထင်မှာဟင်သူထဲအငြိကြီးကင်းမှာအညစ်ကြီးတာကောဥက္ကမောင်တန်းရအေးမှထင်တယ်မှန်ပါဗျပူရင်ကင်းမှမလားကင်းပါဗျအေးမှဒါအောင်ယရနာပြောတာဟင် ယရနာများဟာအညစ်အကြေးကင်းစင်မှာအညစ်အကြေးဘာလို့ကင်းစင်လို့ဟိုအပူကင်းစင်လို့အဲ့တော့ဖခင်ကဟောအညစ်အကြေးကင်းစင်တယ်ထင်တယ်မှန်ပါဗျာဘာလို့အညစ်အကြေးကင်းစင်လို့အပူကင်းစင်လို့ထင်တယ်ဖခင်တရားတော်ကတော့တစ်ချက်မှတစ်ချက်အမှုမကင်းနိုင်ဘူးလားကင်းပါတယ်တို့တော့အငြိကြီးရောမကင်းနိုင်ဘူးလားကင်းပါတယ်အဲဒါမို့သူ့သူ့လည်းယန္နာတဲ့တရားလားအဲ့ဒီတရားဖျားခိုင်းတဲ့တရားတော်အတိုင်းကြင့်နေတဲ့ဟာတွေကဟောတို့အငြိကြီးမကင်းဘူးလားကင်းပါတယ်တစ်ချက်မှတစ်ချက်တော့ဖြင့်ကင်းနေကြဗျာမှန်ပါဗျာဟင်မှန်ပါဗျာအဲအမှုကင်းနေတယ်ထင်နော် အဲ့တော့ညစ်ကြေးကင်းတဲ့အတွက်သူ့ကိုယရနာသူအကျင့်ဂုံကိုအာယုံပြုလိုက်ရင်သရာမဖြစ်နိုင်ဘူးလားဖြစ်ပါတယ်ပုဂ္ဂိုလ်ကိုအာယုံပြုလိုက်ရင်တဏှာဖြစ်နိုင်ဘူးလားဖြစ်ပါတယ်အဲ့တော့အကျင့်ကိုအာယုံပြုရင်ပါရမီမဖြစ်နိုင်ဘူးလားဖြစ်ပါတယ်ဟိုပုဂ္ဂိုလ်ကိုအာယုံပြုလို့ရှိရင်ရိုးရိုးဒါနပဲဖြစ်မှာနော်မှန်ပါတယောက်တယောက်ခင်မင်လို့လူလာလို့ဟိုပေးတာကနာဘူးဗျဒါတော့ဘာသာတိုင်းလူမျိုးတိုင်းမှာကြည်တာထင်ပါဗျမှန်ပါမှန်ပြီဗလားဗျမှန်ပြီပါဟင်အဲ့တော့တရားနဲ့ဒါနတွဲရမယ်တွဲမိပါမလားဦးသူမနာရဲ့ ဘာလားဟောတော့ရွှေဘူတောင်ကလားမှန်ပါဟင်ရွှေဘူတောင်ကလားဟောတော့ဟိုအိုကေရတော့တို့ဟာလာဟိုနတ်တလူကနေဝါသုံးယုံအဲ့ဒီကနေပြီးလေဓမ္မစကားဒီကနေကြော်တော့ဒီကနေမာမြိုင်ထိရွှေ့ပို့တာထင်တယ်အဲသူကရောရွှေပို့လားရွှေ့ပို့လားဟုတ်တုံးလားရောဟုတ်တုံးလားရောရွှေပို့လားရွှေ့ပို့လား ကဲရွှေဘုရားရွှေဘုရားပဲရွှေဘုရားဖြစ်ပါဦးလားရွှေဘုရားမဟုတ်တော့ဘူးလားဟင်ရွှေဘုရားမဟုတ်တော့ဘူးရွှေဘုရားအဲ့တော့ရွှေဘုရားကတရားဓမ္မတွေဖြစ်စေတပီလုံးကတရားဓမ္မတွေဖြစ်စေတရားကြီးတို့ဝေယဝိဇ္ဇလုပ်နေတဲ့တရားကြီးတို့ ਨੇ တရားကြီးတို့ဥဆောင်တဲ့ဇီကုန်းကတရားဓမ္မတွေဖြစ်စေဟုတ်ကလားအကျင့်ကုံကိုအာယုံပြုတ်လိုက်ရင် ပုဂ္ဂိုလ်ကဘာပြီးသားဖြစ်နိုင်မလားပါပါတယ်ဗျာတကွန်းအာယုံပြုတ်လိုက်ရင်တကွန်းနိုင်ပါပြီးသားမဟုတ်လားဗျာဟင်ဟိုတိုင်ကြီးမှာအာယုံပြုတ်ခြင်းသေးလားမလိုတော့ပါဗျာဟင်တကွန်းအာယုံပြုတ်လိုက်ရင်တကွန်းနိုင်ကဘာပြီးသားကြီးဗျာဟုတ်ကလားဗျာအဲ့ဒါကိုတရားဒါနခေါ်တယ်နော်အကျင့်ကုံအာယုံပြုတ်လိုက်ဟင်ဘုရားဆုံးမအတိုင်းကျင့်နေတဲ့အကျင့်ပြောတာဗျာနော်ဒါလေးအာယုံပြုတ်လိုက်ဒီလိုဆိုတရားနဲ့ဒါနမတွဲမိဘူးလားတွဲမိပါတယ်အဲ့တော့အဲ့ဒီတွဲမိတဲ့နေရာကြတော့တဲ့ဗျာသူက အကျိုးနှမျိုးပေးมาတယ်ဥက္ကမောင်သားရဲ့ဟုတ်ကလားဒါနကဒါနအကျိုးမလာဘူးလားဗျလာပါတယ်ဗျတရားကကောဗျလာပါတယ်တရားအကျိုးလာမှာနော်မှန်ပါဗျအကျိုးနှမျိုးမရနိုင်ဘူးလားရပါတယ်ဗျတကယ်လို့ဟိုတရားယုံမပါလို့ရှိရင်တော့တမျိုးပဲထင်တယ်ဒါနာကျိုးတော့ရမှာပဲလေမှန်ပါဗျစေတနာထက်ရင်ထက်တလောက်အစင်မမြင်နိုင်ဘူးလားမြင်ပါတယ်တခြားဘာသာတွေရောဗျာသူတို့စေတနာထက်တော့မြင်နေကြတာထင်တယ်မှန်ပါဗျတိုင်ကြီးတွေများဟိုမိုးပြန်ကြီးတွေထင်တယ်ခေမိကရိယာတွေနဲ့ဟင် စေတနာထက်တော့မြင့်တာပဲလေစေတနာတန်ရှင်းတော့လည်းအကျိုးပေးမတန်ရှင်းနိုင်ဘူးလားဒါကဒါနတာဝန်တခါကြီးရဲ့တရားတာဝန်ကတခါကြီးတို့ဒီကုသိုလ်ကအကျိုးပေးတဲ့ဘဝကြရင်အဆင်းအပြင်များကြည်လင်တောက်ပစေနိုင်တယ်ဗျဟင်တခါကြီးတို့ကြားဘူးမှာပါဗျာပါပါပါရီကြားဘူးလားကြားဘူးပါတယ်ဘယ်နှဆောင်လဲတော့9000 9000အင်းအလှုပ်လို့လားဘယ်လောက်တယ်နှုတ်လို့တာမင်းသားကြတော့12000 ဟုတ်ကလားဗျကြားဘူးလားဗျကြားဘူးပါတယ်ဟင်ဆက်နှဆောင်လင်းနေဆိုသူကလှူခဲ့တုန်းကတရားအားကောင်းပါဘူးပုဂ္ဂိုလ်သက်မရှိလို့သင်လို့ထင်တယ်နော်မှန်ပါသင်ကျယ်လို့ပုဂ္ဂိုလ်သက်မပါလို့ထင်တယ်တရားအားကောင်းလို့အနုရုဒ္ဓကပြစ်တိကဗုဒ္ဓလူရတာတခါကြီးရဟင်ပြီးတော့သူကအာနာပါရဆိုတဲ့ဟိုဟွာပေါ့ဆင်းရဲတာပေါ့ဗျာသမင်းတက်လုံးနဲ့ဂျုံခန်းရတဲ့လူမို့အာနာပါရလို့ခေါ်တာဟင်အဲအဲ့ဒီပုဂ္ဂိုလ်ဗျ အဲအဲ့ဒီပုဂ္ဂိုလ်ကနေပြီးတော့ပိစိကဗုဒ္ဓကိုတွေ့တာနဲ့ပုဂ္ဂိုလ်ဆိုပါသေးလားဗျယုတ်တည်းတွေ့ထားနေလေသူလိုက်တာဟုတ်ဗျာအင်းအဲ့ဒီကုသိုလ်အဲ့ဒီမှာဟိုတဏမပါတဲ့အတွက်ဒီသရာစိတ်ကမကြည်လင်ဘူးလားဗျကြည်လင်တဲ့အတွက်ဟိုမှာသွားပြီးတော့ဆက်လက်ဆောင်ထင်တယ်ဗျဟင်ကိုဥဒုမနာကြီးတို့များအပေါင်းနဲ့သွားလိုက်ရဲ့ပြေးမောင်းတိတ်ပေါ့ပါမင်းဟိုပိတ်ဖြူကတော့နည်းနည်းဖြူမှာပါဗျာဟိုဖြူလေးဝတ်တာတော့ပဲတို့ ဟင်ဟင်အဝတ်ဖြူလေးဝတ်ထားတော့ဥက္ကမောင်သားအဝတ်ဖြူလေးတော့မှမဖြူဘူးလားဟင်ဘုဒ္ဓအဝတ်တော့တော့မဖြူဘူးလားဥဒမနာရဟင်အဲ့ဒါတရားကကြည်လင်တောက်ပခြင်းကိုအကျိုးပေးစေနိုင်တယ်ဒါနကဘဝအဆင့်ဘောဂအဆင့်မျက်နာကိုကျေစုပြုတယ်နှစ်ခုတင်နော် နော်ဒုတိယမဝါဒကတဲ့ဗျာတက္ကိစ္စဒါနတဲ့ဥက္ကမောင်တန်းရဲ့နှမျိုးထင်နော်ဒါနနဲ့တက္ကိစ္စနဲ့တခုထင်နော်ဒါနကတော့ခုနကအတိုင်းပြီးသွားပြီထင်တယ်ဘယ်အဖြစ်ပဲဒါနကဟိုစေရနာထက်ရင်အသိမြင့်မဲစေရနာတန်ရှင်းရင်အကျိုးပေးတန်ရှင်းမဲဒါကတော့တို့ထူဖွင့်မနေတော့ဘူးနော်ဒါနတိုင်းဒီတိုင်းသွားမှထင်တယ်တက္ကိစ္စဆိုတာ ဒကာကြီးတို့အလှူဖိတ်တဲ့နေရာတဒေါင်းသားပဲလာပါစေဟုတ်ကလားဗျာငသိမ့်တယ်လည်းဖြစ်ခြင်းဖြစ်မှာပေါ့ဟုတ်ကလားအချင်းယုံမျိုးယုတ်တွေလည်းဖြစ်ခြင်းဖြစ်မှာပေါ့ဘသူမျိုးလာလာလာတဲ့ပုဂ္ဂိုလ်ပေါ်ကိုတလေးတစားနဲ့ဆက်ဆံတာဒါတကိစ္စတယ်နော်ချစ်ခုရမပြောတာဟုတ်ဘူးနော်မှန်ပါဗျာတယူတသေးတလေးတစားတို့ဝေဘူးဆရာတော်ဘုရားကြီးခေါ်လေခေါ်တာရှိပါတယ်ဝတ္ထုကိုယူသေးလို့ပုဂ္ဂိုလ်ကိုယူသေးလို့ပါဘူးလားဗျာပါပါတယ်ဗျာဟင် အဲ့ဒါဒီတက်ကိစ္စဒါနကိုပြောတာမှတ်မိပလားဗျမှတ်မိပါရှင်လူလူချင်းပဲအိမ်ကသားသမီးတွေကြွေတာတော့စိတ်ဆိုးမှတော့နဲ့ရော့ဟဲ့မျိုးဟဲ့ဆော့ဟဲ့နဲ့ဟင်ဒီလိုမဟုတ်ပါဘူးဒါလည်းအိမ်ကလည်းအိမ်တွင်းမှန်းတက်ကလေးထင်တယ်ဟဲ့မှန်ပါဗျနေတိုင်းလူပေးနေတာထင်တယ်မှန်ပါဗျတခါကြီးတို့စေတနာထားတာရင်အဲ့ဒါဒါနမဖြစ်နိုင်ဘူးလားဖြစ်ပါတယ်ဗျဟင်တခါကြီးတို့မှီပြီးတော့တို့အတံငွေဝမ်းကြောင်းပြုတ်နေရတာလေအဲ့တော့ကိုယ်အိမ်ကသားသမီးပဲဖြစ်ပါစေ တလေးတစားပေါ့ဗျာရခိုးရမယ်လို့ပြောတာမဟုတ်ဘူးเนาะမှန်ပါဘူးလေးလေးစားစားစိတ်ပါလက်ပါအဲ့လိုပြောတာကိုတက်ကစားတဲ့ဗျတယိုတသေးလေအဲ့ဒါကိုယိုသေးတယ်လို့တို့စားလို့ပါလားဗျာညာလားဗျဟုတ်ကလားအဲ့တော့ဒါနာကျိုးပေးတော့သိပြီเนาะတက်ကစားရဲ့ကျိုးပေးကဥလာထုံဝင်းကြီးတို့အဲ့ဒီကုသိုလ်ကကျိုးပေးတဲ့ခါလာချာဥလာထုံဝင်းတို့ပေါ့မြင်းသူတိုင်းကလေးစားတယ်ဟင် မချင်းမငံမဆက်ဆံဘူးပြောတာထင်ပါတယ်မှန်ပါဗျဟင်ဟင်ဘာဖြစ်လို့တော့ဥလာထုံဝင်တို့ကိုယ်တိုင်ကလူတော့ကတည်းကခြေပြီးငံထားတာထင်တယ်ဟင်မခြေပဲငံထားလားခင်ဗျားတို့ခြေပြီးငံထားတာလားတင်မောင်များသူ့ယောက်ျားကြီးနဲ့သူနဲ့ကိုမခြေပဲနဲ့ကိုငံနေတင်တာပဲမခြေပဲဥဒမနာမခြေပဲနဲ့ငံထားတာခြေပြီးငံထားတာဟင်ဟုတ်ကလားညီရလားဟင်သူကပြောတယ်ကြာ ဗျာမပွေးပြီးဆွဲထားတယ်လို့ပဲလို့ပြောသူကသူ့ယောက်ျားကြီးဂုံဖော်သေးတယ်ခေါင်းပေါ်တင်ထားတယ်လို့ပါပဲဖေယားဟုတ်ပါလားဒီတော့မို့တင်လာပြောလေနေညာကအဲဥဒုမနာတို့ဥလာဒုံတို့လည်းပြန်ရောမိုးမာကိုယွာလိုက်တာဟောဟောဟောဟောနဲ့ ထင်တယ်မဟာမြိုင်လက်ဆေးမိုးထင်တယ်တေအောင်ဆေးပြတယ်တေအောင်ဆေးပြတယ်ပဲတင်တာပဲဗျာအဲ့ဒီညကျွန်မကြွာလိုက်တဲ့မိုးကတခါတဲ့ဟုတ်ကလားဗျာအဲ့တော့အခုအချိန်မှာဥလာထုံဝင်ကြီးတို့၃ယောက်ကိုမယိုမသေးဆက်ဆံတယ်ဆိုလို့ရှိရင်ဒါသူတို့မယိုသေးတာလားခနဲ့တို့လှူတော့ကမယိုသေးခဲ့လို့လားလူတော့မယူသေးလို့ပါဒီလိုဆိုသူတို့ပြေလားဥလာထုံကြီးတို့ပြေလားတပည့်တော်ပြေပါဟုတ်ကလားဗျာ အလုသမားနဲ့ဆက်ဆံလဲဟိုလူသမားကိုလေးစားတာမရှိဘူးလေမှန်ပါဘူးဟင်ဟိုတော့လူလူချင်းတို့အချင်းချင်းအစင်တန်းတူဆက်ဆံလဲရိုးသေးသေးမရှိဘူးလေလေးစားတာမရှိဘူးလေဟင်အဲ့ဒါလူငယ်တုန်းကတက်ကိစ္စလွတ်လို့တယ်ဗျဟင်ဒါနတာတခိုင်းတို့ပါတာတက်ကိစ္စမပါလို့ထင်တယ်မှန်ပါဟင်မြင်မလားကိုပြေကိုမြင်ပါဗျာဒီလိုဆိုနောက်သူများသွားရံလို့ဦးမလားဒီကောင်ကမလေးမစားနဲ့ငါ့ဟိုဆိုဟင် ဘာလားအိမ်ရှိကခွေးတော်လေးသားမတူပါဘူးအဲမလေးသားတော့ဘယ်လိုချီတော့နဲ့ထားကန်သေးတယ်နဲ့ကန်သေးလားဟင်တွားလာတော့ခွေးကမလေးမသားလို့ရင်ကန်ကန်သေးတယ်ဗျအဲ့တော့ကန်တော့ကိုမာနနဲ့တခါအပြင်းမရဘူးနိုင်ဘူးလားရပါတယ်ဒါအဲ့ဒါကိုယ့်အပြစ်ကိုသိအဲ့တော့ဒီမှာလဲဟိုနှစ်မျိုးရမှာထင်တယ်ဒါနာကတော့သူအတိုင်းအသိမြင်ပေါ့ဗျာတက္ကိစ္စကတော့ကိုငါလေးလေးစားစားလှူခဲ့မှ ဒီကုသိုလ်ကအကျိုးပေးတဲ့ဘဝဆိုတာကိုယ်လည်းလေးလေးစားစားဖြစ်မှာခြေတုံးကတော့ဟဲ့ဘသူရေးဆိုအဲဟိုအစီခံများဆိုရင်အဲရှင်းဆိုတော့လောက်ကလေးချီလို့ထင်တယ်ကြဟင်အရင်ဘာမေးရှိလို့တခင်ဘာမေးရှိမလို့ဆိုတာဒါတက္ကိစ္စဒါနာမြောက်ခဲ့လူတွေဗျနာမနဲ့မှမေးပလားမှမေးပါရှင်ဟင်နံပါတ်3ရှိသေးတယ်ဥခင်မောင်သားရကာလဒါနာတယ်ဗျဟင်ဒါနာကတော့ဒါနာပဲသိပြီလားဗျမှန်ပါဗျကာလသူ့အချိန်သူ့အခါလေးသိရမလဲ ဘူးလားထုံးမရမှန်ပါဟင်ဆောင်းတွင်းကြီးရေအေးတိုက်ရင်ဘယ်လိုနေမလဲလားဆောင်းကာလရေအေးတိုက်ရင်ဝန်တာပါမလားမတာပါဗျာဆောင်းကာလလေးမြတ်ရင်တွေးပေးရရင်ဘယ်နေတော့ဟင်ဆောင်းကိုဥရာထုံးကြီးရတောင်တူဗျာတောင်းကြတော့ငွေကြတော့ခုံးဆောင်လှူဗျာဘယ်နေတော့မရှိတော့ပါဗျာသူ့အချိန်သူ့အခါမသိတာပြောတာမှန်ပါဗျာသဘောပေါက်ပါလားဟုတ်ပါရဲ့ဟင် ကာလဒါနဆိုတာသူ့ချိန်သူ့ခါလေးသိရမယ်ဒီချိန်ဒါဟဲ့ဒီချိန်ဒါဟဲ့ဒီချိန်ဒါဟဲ့ဟင်ဒါကဒါနပြောတာနော်ဥက္ကမောင်သားကြီးတော်တော်ငါကောင်းကြီးဒီချိန်တော့တောင်းနေကြဆိုပြီးတော့နော်လုံးသေးသလားမလုံးနဲ့လို့ကာလဒါနဆိုလိုက်ငါကောင်းကြီးဒီချိန်တော့ချနေကြပါဟင်မှန်ပါဗျာသူကမလုံးနဲ့နော်မလုံးပါဘူးတော်တယ်ကိုတော်ကြီးအမိန်ရဆိုပြီးကြောက်ပါပါလို့မရတော့ညာ ဟဲ့ကာလာတော်တော်လို့ပြောတယ်သူဒီဒီချိန်ဒါလုံးနေတယ်ဆိုမလုံးနဲ့ပေါ့ဗျာဟဲ့ကောင်းတဲ့ဖက်ပြောတာဟင်မလူကောင်းတာ၄မျိုးရှိသေးတယ်ဒါနမမြောက်တာဟုတ်ကဲ့မောင်သားရဲ့အရဲ့လူဒါနမြောက်မှန်ပါသူကကောင်းမှုတို့တောက်သူကောဒါတောက်မေ့သွားမှာလေမှန်ပါဗျာလူပုံဟာတွေသူ့ရှိတဲ့အခွင့်အရေးတွေမဆုံးနိုင်ဘူးလားဆုံးပါတယ်ဗျာတဏှာကြီးမေ့တဏှာကြီးခွင့်အရေးတွေဆုံးသွားမှာလေမှန်ပါဗျာဟင်အဲ့တော့ဒါနမမြောက်ဘူးဒါနဆိုသူ ကောင်းကျိုးအတွက်လုပ်ထားတယ်အဲ့တော့ရိုက်တိုက်တော့သူဆိုကျိုးဖြစ်မသွားနိုင်ဘူးလားဖြစ်ပါလားဗျာဟင်သူကောင်းဖို့လေသူကျိုးအတွက်ဟိုတော့ထောက်ပံ့ပေးရတာဟင်အဲအဲ့ဒါမလူကောင်းဘူးလားမေတော်လူဥကမောင်သာဒီတိုင်းပဲထင်တယ်နော်မေတော်လည်းသူသူတော်ကမေစီတာတဟာထင်တယ်နော်ပြီးတော့ဟိုတို့ဟိုလိုတရိခါလူတဲ့ဂျွန်လူတဲ့မလူပါဘူးဂျွန်မိမဂျွန်ကြဂျွန်လူလူတဲ့ဆိုတော့ခုနပြောတော့ဟိုအလူခါသူဟိုဗာအလူပဲပစ္စည်းကဂျင်းနာပါဖလားချမ်းသာပါဖလားမချမ်းသာပါချမ်းသာနိုင်ဘူး ဟင်ပြီးတော့ဟိုတည်တိပန်းမာရနေလဲဆိုအပ်ပါဘူးဟုတ်ကလားဟိုရင်လဲနွားမလူအောင်ဟုတ်ကလားဗျဟိုတို့ကြီးညူလိုက်မိတယ်ဆရာတော်ဦးစိတ်တာကိုကားလူတော့အထုမခံဘူးတို့တို့မလူနေကြသာသနာအတွက်လူပါသာသနာအတွက်ရည်စချပြီးသွားကြတယ်ဒါဟိုပညာရှိသူတော်ကောင်းကြီးတွေလောက်ပြသွားတာလေဟင်ရင်လူခေါ်တဲ့ပေါ့ဗျာအဲ့တော့ဘာပေါ်တခါကြာအရက်လူပေါ့မေတုံလူပေါ့ပြီးတော့ခုနပြောတဲ့ဟိုကျုံမိမကျွန်တော်ကြားလူပေါ့ ဟင်ပြီးတော့ဟိုဟာပေါ့ဟင်ရင်လူပေါ့ဗျာအဲအဲဒီလေးမျိုးမလူအောင်အဲ့ဒါလူမမြောက်ဘူးတို့ဆာကဆိုလေဟင်ညာနာတော့သူတစ်ပါးအကျိုးပြုတယ်ဘယ်ဟာလူလူသူ့အချိန်သူ့ခါလေးကြည့်စုံနော်အဲ့ဒါကိုကာလဒါနလို့ခေါ်တယ်တကယ်လို့ငါလူရပြီးရောလို့မလုပ်အောင်သူ့ချိန်သူ့ခါလေးသူ့လိုအပ်တဲ့ခါလေးဆိုရင်ဘယ်နဲ့တော့သူ့လိုအပ်တဲ့အတိုင်းချိန်လေးတော့ဆိုဘယ်နဲ့တော့အဲ့ဒါကာလဒါနခေါ်တယ် အဲ့တော့ဒါနကတော့ဥက္ကမောင်သားတို့ဂျိုးပေသိပြီနော်မှန်ပါပဲသိပါပြီကာလအချိန်ကိုလှူတဲ့ပုဂ္ဂိုလ်ကအရွယ်ကောင်းကိုသုံးရတယ်တခါကြီးအရွယ်ကောင်းတော့လေမတခါကြီးတို့အရွယ်ကောင်းဆိုရင်ခုခေတ်ဆိုရင်တော့16ကစားမှာပေါ့ဗျာမှန်ပါ16ကနေ30 40 50ဆိုတာအရွယ်ကောင်းထင်တယ်ဒီအချိန်ကိုဘာနဲ့ဟိုပါပေါ့ကြွားစရာပစ္စည်း30ရာပစ္စည်းနဲ့ဆိုရင်ကြွားလို့တုံတော့အကောင်းဆုံးပဲထင်တယ်တင့်တယ်သေးတယ်ထင်တယ်မှန်ပါ ဟင်ကြွားကျင်တာနဲ့ကြွားတင့်နေသေးတယ်ထင်တယ်16တို့17တို့ကဗျာဟိုတော့90တို့ဟာတင့်နေသေးတယ်တော့80 80ကျမှတော့ကြွားစရာကြီးတို့တက်ကြွားလဲကြည်ကောဦးမလားကောင်းပါပါအဲ့ဒီခင်ချင်းကမှာအကျိုးပေးရင်တော့ကောင်းတော့ဘူးမှန်ပါပဲအဲ့တော့သူ့အချိန်သူ့ခါလေးကိုသိပြီးလှူတတ်တဲ့ကာလရဲ့တတ္တိကအချိန်တင်လေးကိုသုံးရတယ်ဗျအချိန်ခါအရွယ်ကောင်းလေးသုံးရတဘောဗျာဒါနဟင်အရွယ်ကောင်းသုံးမှာအဲ့ဒါကိုကာလဒါနနော်အချိန်ခါသိပြီးလှူမှာ ဟိုခုနပြောတဲ့ဒါနနဲ့ကာလအကျိုးပေးနဲ့ဟိုအကျိုးခံစားတဲ့အချိန်ကဘဝနဲ့ကြိုက်နေမှာနော်မှတ်မိဗလားဗျာမှတ်မိပါဗျာဒါသူတော်ကောင်းများသုံးပြုလေပြုထားရှိတဲ့ဒါနမို့သဗ္ဗုဒိတမူဝါဒလို့ခေါ်တယ်ဗျာပြီးတော့နံပါတ်၄ရှိသေးတယ်ဦးလာဒုံဝင်ရဲ့ဟုတ်ကလားအဲ့ဒါကအနုပဟိသဒါနတယ်ဟင်အနုပဟိသဒါနပါဠိလိုပြောတာနော်ဦးလာဒုံဝင်မှန်ပါ ညာမှာတော့လှူတဲ့နေရာမညိကမတွေ့တာဘူးတဲ့ဟုတ်ကဲ့မောင်သားရကျမလှူမဲ့ဟာတွေကိုလှူရင်ကောင်းပါမလားဒါလေးငါသိမ့်ထားရကောင်းပါမလားလှူရင်ကောင်းပါမလားဆိုကိုပစ္စည်းလေးပေါ့ညိကနေတယ်ထင်တယ်မှန်ပါဘူးမစင်ကဲလို့သဘောထားနိုင်ပါမလားမစင်ဆုံးသလိုဟိုတော့အလုံးမဟုတ်တော့ဘူးထင်တယ်မှန်ပါဘူးဟင်ပစ္စည်းပေါ်ကိုညိညိကကကလေးနဲ့လှူတာလှူလေးရတယ် ငါပစ္စည်းဆိုမကုန်သေးလို့ရှိရင်ဒါငါပစ္စည်းဆိုကောမဖြစ်နိုင်ဘူးဖြစ်ပါလားဟင်ကိုပစ္စည်းလေးများကိုလူလာတဲ့ပုဂ္ဂိုလ်ကသုံးနေကောမပြုံးနိုင်ဘူးလားပြုံးပါတယ်အဲမသုံးရင်တော့စိတ်မကျေနပ်မကျေနပ်ဘူးဗျာဟင်မကြည့်ဘူးပေါ့လေဟင်ဟင်ဟောတော့ကိုရမို့တင်ပြောတော့မှဖွားဖို့တော့ဖြစ်သေးနေတော့မှန်ပါအဖွားဖို့ဒူထင်တယ်မှန်ပါအဖွားဖို့လို့ထင်ပါတယ်ဟုတ်ပါဗျာကိုဦးတန်းဝေဦးတန်းဝေရတို့တိုင်တာပဲ ဥက္ကမောင်သားရင်သွားတာဗျာဖွားဘူးကတပည့်တော်ပြောလို့ဒါသူတို့ပဲပြောလို့တရားတော်တကယ်နေမှာဆိုလို့ဒီကကြောင်းဆောက်ရတာဟင်သူတို့ပြောလို့ဒီကဆောက်ရတာနဲ့ဖွားဘူးကြီးကဟင်ဟင်ထော်တော်ကလာလှုပ်လှုပ်လိုက်သေးဆိုဟင်အဲ့လိုလှုပ်လို့ကိုခုမနေတာလို့ပြောနေပါနာပြည့်ဟောတူဆိုရင်အဲ့ဒီကြောင့်မြင်နေနေတော့ဟင်ဟင်ကိုကြောင့်ဖွားဘူးပြောတော့ ဟင်အတော်နိမ္မာနာပစ္စည်းဟောတူဆိုရင်မြင်နိုင်တယ်လို့ပြောတယ်ဒီတိတ်ဖွင့်ဖွင့်ပြရတယ်ဟုတ်ကဲ့တော်ဒီမှာလာပြီးချိန်ပါနေမလို့ဘလို့ခဏငါလိုက်ဖို့မကျင်းတော့ဘူးဘယ်လိုလုပ်လို့ဟင်ဟင်ငါလိုက်ဖို့မကျင်းတော့ဘူးသူဘယ်နဲ့လုပ်လို့ခင်ဗျာဟင်ဟင်ဟင်အဲ့တော့အဲ့ဒါကတို့ခုနပြောတယ်မညစ်ကြရဘူးဘောင်းလှူတာဥဒ္ဓမနာပါတော့ငါပိုင်းထင်းနေလို့ငါပီစီထင်းနေလို့ ဒီလိုလှူတာထင်တယ်အဲ့တော့ငါပိုင်ဟုတ်မဟုတ်ပေးကြည့်လိုက်တာထင်တယ်မှန်ပါဗျဟင်ပေးကြည့်လိုက်တာဗျာအဲဒီနေရာတော့ဥလာထွန်းကြီးတော်ရှိသေးဘူးဥက္ကမုံတန်းကြီးပြောမှဓမ္မတာသမီးမင်္ဂလာဆောင်နေဆိုတာအလှပေးတာပဲထင်တယ်သမီးသမီးကြည့်တော့သမီးကိုတမက်စီလှူလိုက်တာထင်တယ်မှန်ပါဗျဟင်မှန်ပါဘာတော့သမီးလေးရွယ်ရောက်တဲ့ဟိုအလူကံပုဂ္ဂိုလ်ကပြုံးစီပြုံးစီနဲ့ကြည့်ဟင်ဟင်နောက်တော့အလူကံနဲ့အလူပဲဝတ္ထုတဲ့သွားတော့ ပေါင်းသွားတယ်နဲ့အဲ့တော့အဲဘာတော့ဥက္ကမောင်သားကြီးတို့မင်္ဂလာဆောင်တော့မင်္ဂလာဆောင်မကြွေးဘူးလားကြွေးပါတယ်ဗျကြွေးတယ်ဗျဟင်အဲကြွေးပြီးတော့လှူလိုက်ပြီဗျအဲ့ဒီကတည်းကတို့ဇီကုန်းဆိုလို့ရှိရင်ဘာတော့မြဒီသမီးလေးကိုတို့ခင်မောင်သားတို့ထေကြီးတို့သမီးတို့ပြောလားဘယ်ကောင်လေးရဲ့မိမလို့ပြောလားကောင်လေးရဲ့မိမလို့ပဲပြောတာကောင်လေးရဲ့မိမလို့ပြောတာနော်မှန်ပါဗျအဲ့ဒါကိုဥက္ကမောင်သားကြီးကဘယ်လိုခေါ်တော့သမီး ကောင်းလေးရဲ့မိန်းမမဟုတ်ဘူးလားဟုတ်ပါတယ်ဖက်ကောင်းလေးရဲ့မိန်းမခေါ်ဘူးလားခေါ်ပါဗျာဘာဖြစ်လို့တော့ဆိုရကြမ်းနေတော့မှာဗျာအဲအနုပါယစာဆိုညစ်ကထွက်တာနေတယ်ထင်ပါမှန်ပါဗျာဟင်တိမလုံးကတော့ဘသူမိန်းမတွေဖြစ်သွားပြီထင်တယ်မှန်ပါထိကြီးကဘယ်လိုခေါ်တော့တမီးပါဟုတ်တမျိုးလုံးနဲ့တယောက်ဆိုဘသူလွန်တော့ တမျိုးလုံးကဒုနာပဲထင်တာပဲတမျိုးလုံးကတော့ဖြင့်ကောင်လေးရဲ့မိန်းမဖြစ်သွားပြီလေဟင်ထိတ်ကြပဲလို့တယ်တော့သမီးပါတမျိုးလုံးနဲ့တယောက်ဆိုဘယ်သူလွန်တော့ဟင်တယောက်ကလွန်အဲကျုပ်ကတော့တမျိုးလုံးကလွန်တယ်ပဲထင်တာပဲဗျာအဲ့ဒီကမပြတော့တဲ့ဗျာမြည်လာတော့ဟောပြအောင်မလားဟိုဆိုးပါလေဟောဗျာမြစ်လာတော့ဟောဟိုဆိုးမှာတခါထားလိုက်ပါဦးညာအဲ့ဒီပစ္စည်းကိုအဲ့ဒီဟို မင်္ဂလာဆုံးကျွေးတယ်ဆိုတာနားထောင်ကောင်းအောင်ပြောတာနော်ဥဒုမနာတမိရေသက်ချလူလိုက်တာထင်တယ်မှန်ပါပဲလူလိုက်ပြီထင်တယ်မှန်ပါလူပြီးပြီအဲ့တော့နောက်ရဲ့နောက်ရဲ့ဒီအဲတက်လာတဲ့ဟွာတမက်ကလေးကလည်းခဆွာဆွာဗျာဟုတ်ကလားမှန်ပါတမိကလည်းတော်တော်သူ့လင်နာဘောကိုအကုန်လုံးကိုကြည်ပြူတာတရားတာဗျဟင်အစွဲလုံလုံးလို့ဟုတ်ကဲ့ ဟိုလိုနှစ်ဦးနှစ်ဖက်ပဲရတယ်ဆိုပေမဲ့တစ်ဖက်ဘက်ကတော့လေးသားတာရှိတယ်ထင်တယ်မှန်ပါဗျာဟင်အဲ့တော့တမိဘက်ကတော့ဟိုအချစ်အလေးသားတပြအလိုလိုဇွေနှစ်ဘက်ခံတပြဟင်အဲ့တော့ဗျာအဲ့ဒီအဲ့တော့တမက်ကလေးကလည်းအပေါင်းသင်ကောင်းကောင်းနဲ့ဩကလာအင်းတောက်စားလာဟင်အင်းကြတော့လေဟိုရောခမမမသိရောဖွာမမသိဘာမမသိနဲ့မူရံပြီးတို့သူဟာတို့သူမိမသူ ရိုက်မယ်နဲ့မယ်ဘာဟညဟနဲ့လဲဆဲမယ်ဟင် အဲ့တော့ဘယ်လိုနေမလို့ထေကြီးတို့ဥက္ကမောင်နန်းတို့ရိုက်ချင်စိတ်ပေါက်မှာဟာသူပြည့်ပြည့်သူတုံးနာကြမှန်ပါဟင်ဘယ်နဲ့တော့ခံနိုင်မှာမလားမခံနိုင်ပါဘူးဟုတ်ကလားဗျမှန်ပါဟိုဒုနဲ့ဒုနေဦးနိုင်ဆိုတော့ဓာခေါ်နိုင်လို့လေသူသမီးကိုသူသမီးကအချက်လုံတာကိုသူသူသမီးကကိုမြင်သေးတယ်ကိုမြင်တဲ့ငါသမီးမင်းကဒီလိုနိုင်ချင်းအောင်လားဓာခေါ်လိုက်လို့လေဟင်အခုလဲ မြစ်ကတွေ့တာမှုရှိနေရင်ဒါခွဲဦးမနော်အဲ့ဒါအဲ့ဒီဟိုဒီတခါကြီးတို့အလူခုတို့ကြောင်းလူတာတို့ဒါပြင်ပပစ္စည်းတင်တယ်မှန်ပါဗျာဟင်သင်္ကန်းလူတာတို့ဖွမ်းလူသေးလူဒီပြင်ပပစ္စည်းမှာလေ့ကျင့်တာနည်းခဲ့လို့ကိုသွေးသားကြတော့တခါရုပ်မခံနိုင်တာတင်တယ်မှန်ပါဗျာဟင်ဒါတင်တတ်တာတင်တယ်မှန်ပါဗျာငါပစ္စည်းဟုံးဟုံးကိုစမ်းကြည့်တာတင်တယ်ဟင် ကိုယ့်လက်ထဲကလွတ်ကိုပြည်စီဟုတ်သေးလားမဟုတ်တော့ပါဘူးတက်ရှိဖြစ်ဖြစ်တက်မဲ့ဖြစ်ဖြစ်အဲ့ဒါပေါ့ကမတုံလောက်သိကြရမနော်ဟုတ်ကလားဗျာအဲ့ဒါမတုံလောက်သိရှိခြင်းလူကလေးကပြတ်ပြတ်တောက်တောက်ထင်တယ်ဟင်မှန်ပါဗျာနင်းသူ့လက်ထဲလှူလိုက်ရင်ကိုအာနာရှိသေးလို့လားဗျာမရှိတော့ဘူးဩဇာတတ်တိမရှိတော့ဘူးနော်ဟုတ်ကလားဗျာအဲ့တော့ပြတ်ပြတ်တောက်တောက်လှူပါမယ်အဲ့ဒါကိုအနုပဟိသဒါနာလို့ခေါ်တယ်ဒါနာကတော့ဒါနာပဲနော်အနုပဟိသကနိကတွေ့တာမှမရှိရဘူး ကိုလှူလိုက်တဲ့ဝတ္ထုပစ္စည်းပေါ့ကိုတခါတည်းကိုဟိုဟာပေါ့စိမ့်စိမ့်ကြီးကြည့်နေနိုင်ရမယ်ဟင်ကြည့်နိုင်မှာမလားတခါယူခင်မောင်သားရဲ့ဟင်ကြည့်နိုင်အောင်ကြိုးစားမှာပါဟင်ခုချိန်ဟိုဘာတို့ဦးကြီးစိုးဝင်းကြီးတို့ဟိုသိန်း50ကဒီလောက်ဟိုမှာဟိုဘာကိုဖို့တုတ်ပြောသလိုပြောအောင်မှာပဲဟိုတော့ငါနဲ့သမီးတခြားကပုတ်ဆုံးမှာပါတို့တို့ရွာမှာဟိုကိုတိုက်ဆုံးနဲ့ဟိုဥဖို့တုတ်တို့ဒါဘာကိုကြိုင်နဲ့တို့တို့ရွှေမျိုးတွေပါပဲဟိုချန်လူမှုတွေရန်ဖြစ်ကြတယ် ခြံကိုဟိုပါပေါ့ဗျာဟိုစီးလိုက်ဆိုင်တာသူ့ဘက်ပါတယ်ငါဘက်ပါတယ်အဲ့တော့ကိုယ်တိုင်သူကတတိရှိတယ်ကိုယ်တိုင်ရှိပါသေးတယ်တို့အကြည့်ချင်းသားကိုအဲ့တော့ဟိုသူတို့နှစ်ယောက်ကိုပြောလို့မရတော့ဓာတ်နဲ့ပြေးခုတ်တာအဲ့တော့ကိုကြိုင်တော့ဟိုလူတန်ဆိုတော့ခုတ်ချတာဒီကိုတခါတည်းတပြင်းကြီးပြဲထွက်သွားတာဥပုဒ်တော့ကတော့အသက်ကြီးတယ်ဆိုတော့သူ့ကိုကလေးဒီလိုလေးနည်းနည်းလေးချတာဟင်ဟင်အဲ့ဒါပြီးပြီးဦးတိုက်ဆိုတော့အဲ့ချိန်တုန်းကတော့ဟိုတော့ခိတ်ဘူးကွတော့သွားပြီးဓာတ်ထမ်းပြီးတော့သူ့မှုသူဟာသူဖွင့်တော့တာပဲလေဟင် ဥဖို့တို့တို့ဒါပါကိုကြိုင်တော့တော့နောက်မှလိုက်ရတာအဲ့ဒါဥဖို့တို့ကဩတယ်ငကြိုင်ကြမင်းများများကမနာပါဘူးငါဟာကနားထားပါသင်္ဃာပဲနဲ့နားနဲ့သမီးတကြဘသူကနာမထင်လို့ဟင်အချို့တို့ကြီးဟိုကမောင်နာကိုကြိုင်ဟိုလုံးလိုက်တယ်မီးရှို့ပြလိုက်တယ်ဆိုရင်ဘသူနာမထင်လို့ဟင်ဟင်ဦးကြီးဘုံဝင်ဟိုဘာဘုံ90သားဦးကြီးဘုံဝင်တဲ့ ဟိုကငါနဲ့သမီးတို့တကြနဲ့ဘယ်သူကနာမထင်တော့ဒါကဘောလားဟုတ်ကလားဟုတ်ကလားဗျာဟုတ်ကလားဗျာဟေးအဲ့ဒါမင်းဟိုညစ်ကတွေ့တာမှုရှိနေတာပြောတာနော်အဲ့တော့ဒီဘင်္ဂါလူလိုက်လူလိုက်ပေါ့ဟိုတို့ကိုယ့်လက်ကလွတ်ရင်ကိုယ့်ပစ္စည်းမဟုတ်ဘူးဆိုတာလေအနည်းဆင်ញင်ပေးသားမှာဟင်ဒီလိုဆိုရင် ကိုယ့်လက်ကလွတ်သွားတဲ့ပစ္စည်းတစ်ခုခုတက်ရှိဖြစ်ဖြစ်တက်မဲ့ဖြစ်ဖြစ်ပျက်စီးယိုယွင်းသွားရင်တစ်ခုခုချိုးယွင်းသွားရင်တခါကြီးတော့စိတ်ပူပါမှုဖြစ်နိုင်ပါဦးမလားဖြစ်တယ်ပါဟင်မှတ်မိပြီနော်အဲ့ဒါကိုအနုပါယသဌာနာလို့ခေါ်တယ်ဗျမိကတ်တွေ့တာမှုမရှိရဘူးတဲ့အဲ့ဒီတို့တီဗီတကဆရာတော်ဘုရားကြီးဟောထားတာလေးကိုပဲထပ်ပြောအောင်ပါပါဘုရားလက်ထက်ကအာဂန္တုကတထေးစွာရှိတယ်သူတသိမ်းမများစွာဂရေနဲ့ချီပြီးတော့ရှိတဲ့ပုဂ္ဂိုလ်ပဲတခါကြီးသို့တော်လှူတော့ကသူကပိစိကဗုဒ္ဓတဆူ လမ်းမှာတွေ့လို့တရားပေါက်ပြီးလူတာအဲ့တော့ပိစိကဗုဒ္ဓလမ်းမှာတွေ့တယ်ဆိုတော့ပုဂ္ဂိုလ်ဆိုရှိဘူးနော်ဘသူရဲ့ပဲဝါယမန်းဒီပဲနဲ့အဲ့ဒါအဲ့ဒီတော့မှတထေးပဲတခါကြီးလူလူတော့သူကသူ့အမုံမြတ်ထတာသူအိန္ဒိယကလာကြတော့ဟာပေါ့ဗျာစိတ်သားတို့သူသားတို့ပေါ့ဗျာအဲ့ဒီစိတ်သားသားများထမင်းခေါ်တာပေါ့ဗျာစိတ်သားဟင်းနဲ့ကြွေးတဲ့ထမင်းပေါ့အဲ့ဒါလူတာဟိုကပိစိကဗုဒ္ဓကတရားထက်အောင်အာရပါရဤစားနေတာအဲ့ဒါကြည့်ပြီးကိုတော်ကြီးစားနေဟိုနဲ့ငါ့ကိုကြံပါဦးမလားဆိုတာ စောင်းပြောတယ်ထင်နေနော်စောင်းပြောတယ်နဲ့တင်လားဟုတ်ကဲ့လားဗျာခရိုကြီးသားနေပုံနဲ့ငါ့မောကြမအောင်ပလားလို့တစ်ချက်ကလေးသွားပွက်ထားနော်တစ်ချက်တစ်ချက်တစ်ချက်နော်အဲ့ဒီတစ်ချက်ကဒီမှာတသက်ခံရတယ်ဒီဖျားရှင်လက်ထက်ကြတော့အာဂနုကတထေရလို့လာဖြစ်တယ်ဟင်ဂရေပေါင်းများစွာပါဗျာဂရေ40ထင်တာပါပဲဗျာဂရေ40ခေါ်ခုခေတ်တော့သိန်း400ထင်တယ် ဟုတ်ကလားဗျဂရေသေးပဲလေမှန်ပါတယ်အဲ့လောက်ချမ်းသာတာသို့တော့တိုက်ကြီးတော့တထေးဆိုတော့ဖောက်ထားတဲ့သို့တော့ဟိုတုန်းကညစ်ကပ်နေတဲ့အတွက်ဒီမှာသူ့ပြည်စီသူနှမျောနေတဲ့ဒီတိုက်ကြီးပေါ်သူတက်နေလို့ဧည့်သည်တွေလာရင်ဖုံးပေးမှာဆိုလို့တယ်ဗျတိုက်ကြီးကတရေပင်လေးအောင်တဲထိုးနေတဲ့ဟင်ဟင်ဟောလားဟိုမရှိမသုံးရနဲ့ရှိမသုံးရဘုရားကဆင်းရဲမထင်လို့ရှိမသုံးရဘူးဆင်းရဲပါသေးလားဒီတဲ့ဟင် ပြင်မာတော့တွေ့ဘူးပါလေဟုတ်ကလားဗျာဟိုမလုံကိုထွက်တာတင်တာပဲအပြင်မှာတော့ဝင်ကြီးကတော့ပဲဒီမှာပါဗျာသူများတော့မဟုတ်ပါဘူးဟင်မလုံလို့ထွက်တယ်ပဲတင်တာပဲဟင်မရှိမ300ကနည်းနည်းတော်သေးလေအဝေးဟာလမ်းမျောပြီးတရေရိုးရိုးရှိမ300ကြီးကတော့မြင်ပြီးပဲနဲ့တော့မှန်ပါရှိရနေတယ်မတုံးရတာဟင်းအဲတရက်ပင်အောင်မှာဒဲလေးထိုးနေရတယ်တိုက်ကြီးကတော့ရှိတာပဲနော်ဟင်ပြီးတော့သူစီးတဲ့ရင်ရထားက တန်မှန်ပုဂ္ဂိုလ်တယောက်တော့မစီဘူးလို့ဆိုမြင်ထားပေါ်တခါရဲ့တို့ဥမာမဲ့တောင်ကြီးတွေကလည်းဒေါ်ကြဟိုတန်ချိုးတွေနဲ့ကြောက်တုတ်ထားတာတောက်ဒေကျိုးပါတယ်ကျိုးပေါ့ဗျာဟင်ဟိုဟိုဘာပေါ့တောက်လဲပုံနဲ့ပြောရင်တော့မီးမီးမချတဲ့အတွက်ကိုတန်ပါတရားလည်းခရုခရဲနေမှာပေါ့ဗျာတော့ဝါတပြန်တော့မုံလိုက်ဆင်းတုတ်လိုက်ဝါတပြန်တော့မုံလိုက်ဆင်းတုတ်လိုက်အဲ့လိုဟာမျိုးတွေသူဂရေ40ရှိသားပဲထောက်သုံးလိုက်ရင်တိတဲ့ကောင်းတာကြီးမဖြစ်နိုင်ဘူးလားဖြစ်ပါတယ်ဗျာကုံသွားမှာဆိုလို့တယ်ဥခင်မောင်တန်ရ ဟင်ဟိုတစ်ချက်ကလေးကဒီမှာတစ်သက်လုံးလာဒုက္ခပေးနေတာနော်မရှိလို့လည်းမဟုတ်ဘူးနော်မှန်ပါကုန်းသွားမှာဆိုလို့တဲ့ပြီးတော့အဖို့ကြတော့ဂုံမီတဲ့တခါကြီးဂုံကြီးအိတ်တောင်ပဲကြီးကြီးဆိုရင်ဈေးညမှာဆိုလို့သုံးဆဆပ်ဖို့ထားတယ်သုံးဆဆိုတော့ဈေးသက်တာမှာပေါ့လေမှန်ပါဟင်ပစိုးပစိုးပစိုးဟင်ဟင်ဂရေလေးတဲ့နဲ့ဆိုရင်သူကဘိုးတွေပဲအကောင်းစားတွေမသုံးနိုင်ဘူးလားသုံးနိုင်ပါဘူးခုမသုံးနိုင်ဘူးတခါကြီးဟင် ကြည်မသုံးရနော်ဒီမှာနှမျောတွေ့နှမျောနေတာညိကတွေ့တာလို့ထင်တယ်ဒီမှာညိကတွေ့တာတဲ့စေတနာလေးကြောင့်ဟိုမှာနှမျောတွန့်တုံနေတာဟုတ်ကလားဗျာပြီးတော့စားတာတောက်တာတဲ့ဟိုစကွဲပါတယ်ဗျာစကွဲဆိုခင်ဗျားတို့ဒီပြီးသားထင်ပါတယ်ဟင်ဟိုကျက်နဲ့ဘဲတော့ပဲသုံးတော့တယ်ထင်တယ်မှန်ပါဗျာဟင်လူမသုံးပစ္စည်းထင်တယ်အဲ့ဒါပဲစားပြီးအသက်ထက်ဆုံးအဲ့လိုနေသွားရသတည်းဗျဟင်ဟင်ဒါနအကြောင်းတော့ဂရေ40ဖြစ်တယ်ထင်တယ်မှန်ပါဗျာဟင် စေတနာမှာညှိကနေတဲ့အတွက်ဒီမှာနှမျောပြီးမသုံးရမစားရဖြစ်နေတယ်ဟင်ကိုတော့ကိုပါသွားလို့လားမပါပါဘူးပြီးပြီနော်မဖြစ်သေးနဲ့နော်တင်ပါဗျာဒီဒါနတွေမှာအဲညှိကတွေ့တာမှရှိသေးတယ်ဟုတ်ကလားဗျာဟင်အဲ့ဒါအနုပါဟိသဒါနာတဲ့နံပါတ်5ကြတော့အနဂဟိတဒါနာတဲ့ဟုတ်ကဲ့မောင်သားကဒါလည်းရေးကြည့်တာနော်အနဂဟိတ ထီဘာပုတ်ခတ်ပြီးမလှူရဘူးတဲ့ဥဒုမနာရဒါနကတော့ဒါနအကျိုးပဲနော်ထီဘာပုတ်ခတ်တယ်ဆိုတာဘယ်သူတော့ဘယ်လိုလှူတာကွာငါတော့ဘယ်လောက်လှူမယ်ဆိုကိုလူကျင်တော့လူပေါ့ဘယ်သူတော့ဘယ်လိုလှူတာကြီးဘာလို့တော့ပုတ်ခါရတာတော့မပါနိုင်ဘူးလားပါနိုင်ပါလေခင်အလှူပြိုင်နေတင်တယ်မှန်ပါဗျာဟင်ပုတ်ကိုပြိုင်အလှူပြိုင်နေတို့ရွှေဘူတို့ဇီကုံတို့ရှိတတ်သလားရှိတတ်ပါဗျာစောင်းပြောတယ်တော့မထင်နဲ့တော့ဟင်စောင်းပြောတယ်ထင်သလားမထင်ပါဗျာဟင် ဘသူတွေတော့ဘလောက်လူတဲ့တို့တော့ဘလောက်လူမှတော်မယ်ဆိုတာကမလာနိုင်ဘူးလားလာနိုင်ပါဘူးဒီလိုတော့ဘသူတွေဘလောက်လူလူဘောကိုလူနိုင်တော့လူဘောဒါသူ့ပြင်နာသွားသွားပြီးထိကလို့ဝေကလို့ထွက်ကလို့လောက်တာချင်းတယ်မှန်ပါဗျာစက်ထိပါပုတ်ခတ်တာမှန်ပါသူများမဆိုထားနဲ့ဥခင်မောင်သားရခမည်းကိုခမည်းကိုမပုတ်ခတ်ငါအရင်တုန်းကဘလောက်ထူခဲ့တာဒီတစ်ခါတော့ပဲနေဆိုရင်အရင်စေတနာမပုတ်ခတ်ဘူးလားပုတ်ခတ်ပါတယ်မဖြစ်နိုင်ကြဘူးလားဒီလိုပေါ့ဖြစ်နိုင်ပါဖြစ်ကိုဖြစ်ပါတယ်ဖြစ်ကိုဖြစ်ပါ တကုတ်ကိုရင်ကဘောပွင့်ခဲ့ပြီးသားစေတနာပြန်ပုတ်ခတ်တာလေမှန်ပါဗျာအဲ့ဒီတော့ကစေတနာနဲ့အဲ့ဒီအချိန်တွေကတမျိုးမဟုတ်ဘူးလားမှန်ပါဗျာအခုစေတနာနဲ့အခုချိန်တွေကတမျိုးပါအချိန်တွေချင်းကတူလို့လားတူပါအတူမှမတူတာကြီးဘူးအဲ့ဒါကကိုယ်စေတနာကိုသွားပုတ်ခတ်တာဒီမရှိရဘူးပုတ်ခတ်မှုမှန်ပါဒီကနေ့ဒီစေတနာဖြစ်နေဒီစေတနာနဲ့ဒီအချိန်တွေပေါ့ခုနတို့ပြည်တည်ခဲ့တာဟိုဝုထုနဲ့စေတနာနှစ်ခုထင်နော်မှန်ပါဗျာဟင်ဟိုတော့ဝုထုရှိတိုင်းစေတနာရှိနိုင်မှာမလား ရှိနိုင်စေတနာရှိဒိုင်းငေါဝိထုကရှိနိုင်မှာမလားမရှိနိုင်ဘူးသူတို့ကမတူနိုင်ဘူးတခါကြီးအဲမတူတာကြီးကိုရှေ့ကကိုတူခဲ့လို့လုပ်ခဲ့တာကိုသွားတော့ကိုစောင်းမတိုက်နဲ့နော်မှန်ပါဗျာသဘောပေါက်လားသဘောပေါက်ပါဗျာအဲသူများမပြောနဲ့ကိုကိုကိုကိုမှန်ပါဗျာရှေ့ကကိုပွင့်ခဲ့တဲ့စေတနာကိုပြန်ပြီးမပုတ်ခတ်နဲ့ဟင်အဲ့ဒါကိုအနဂဟိတလို့ခေါ်တယ်ဗျာသာလို့ ထိမပုတ်ခတ်ပြီးဆိုတဲ့စေတနာလို့ခေါ်တယ်။စေတနာတော့စေတနာပဲသေးပြီးဟိုနောက်ကလိုက်ပုတ်ခတ်တာကြီးကဘာနေပြီထင်တယ်။မှန်ပါပါပါ။ရှေ့ကပွင့်နေတဲ့စေတနာကိုနောက်ကပုတ်ခတ်စေတနာကြီးထပ်ပြီးတော့ကြံနဲ့လိုက်နေတာလေ။အဲ့ဒါကိုအနခဟိတာဒါနလို့ခေါ်တယ်။အဲ့တော့ဒါနကတော့တခါကြီးပြီးပြီနော်။သူ့အကျိုးပဲသူပြီးပေးမှာပဲ။အနခဟိတာကြောင့်နဲ့ဥက္ကမောင်ပါလား။ညာသူယုံငါးပါးလိုက်တာတည်းဒီကုသကကျိုးပြီးတော့ဟင်ဟိုရေကြီးလို့ပြက်စီတာတို့ဟိုမိသိန်းလို့ပြက်စီတာတို့ဟုတ်ကလားဗျာ။ အဲပြီးတော့မင်းသိမ့်ပိုက်ခံရတာတို့ဟုတ်ကလားဗျာပြီးတော့ဟာလာဗျာဟိုတခိုးခိုးခံရတာဓမြသိမ့်ခံရတာတို့လေအဲ့ဒီတဲ့အဆိုးဆုံးကတော့အိမ်ဝင်ဓမြထင်တယ်မချစ်မနဲ့တော့သူဆိုတာကိုပစ္စည်းကိုဖျက်ဆီးမဲ့သားသူသမီးသူတယောက်ယောက်ပါလာတတ်တာအဲ့တာသမီးကြီးတူပေမဲ့တချို့ကမိဘရဲ့စေတနာကိုထိမ့်တယ်လေမိဘမျက်နှာကြည့်ပြီးဟိုသိမ့်မှတောင်းတာလေတချို့ကြတော့မိဘဘာဖြစ်နေနေဟုတ်ကလားတောင်းမယ်သုံးမယ်မရဘဲနဲ့တော့ တို့ရန်ကုန်နဲ့ပြောလို့ရှိရင်တော့အမိတ်သမိန်တောင်ပေါအောင်ပြီးတော့သုံးတာခိုးပြီးတော့ကြားခဲ့ရဘူးသေးတယ်လေဟိုလမ်းမေးပျက်စီးတာတွေတွေလေဟုတ်ကလားဗျာတာသိုးသမီးသိုးဆိုတာမချစ်မနဲ့တော့သူဆိုတာအဲ့ဒါတော့တာအင်္ဂလိပ်တည်းများထင်တယ်ဟင်အင်္ဂလိပ်တည်းများအဲ့တော့မိဘကတော့သူ့အတိုင်းသူ့ထွားနေပေးပါအဲ့ဒါကိုအားမရလို့သူသုံးရင်တော့မသုံးရလို့မိဘကလန်ကစားလောက်ချင်းလုံးမယ်မရလို့ရှိရင်ခိုးမယ်အာရမနီးနဲ့မိဘပစ္စည်းအမွေကိုယူသုံးတာလေ ဟင်အဲ့ဒါခံရတာတည်းတဲ့ဗျဒါတွေခံရတယ်ဆိုလို့ရှိရင်သူတို့အပြစ်လားတခါကြီးတို့လူသူရဲ့အပြစ်လားလူသူရဲ့အပြစ်ပါဗျာကိုကသူများစေတနာကိုထိပါပုတ်ခတ်ပြီးလှူထားခဲ့လို့ကိုထိပါပုတ်ခတ်ခံရတာတဲ့ဗျမှတ်မိပလားဗျာမှတ်မိပါပြီဗျာဟင်ဒီမူဝါဒ၅ချက်နဲ့ဘယ်တော့လူလူပြီးတော့အလှဆိုရင်တခါကြီးတို့ကဒီဝတ္ထုပစ္စည်းထင်နေတာဝတ္ထုဒါနနဲ့စေတနာဒါနနှမျိုးထင်တယ်နော်ခုနစကလေးကခွဲခဲ့ပြီးထင်တယ်ဟင်အဲ့တော့တခါကြီးတို့ လမ်းသွားရင်းနဲ့ဆူးခက်ကလေးတွေ့လို့ဖယ်သွားဩဒါလူရှင်ရားနေသွားတဲ့လာဟဲ့ဒါလေးတော့အန်တယ်ဖြစ်မယ်ငါဖယ်ခဲ့မယ်ဆိုရင်အလိုမဖြစ်နိုင်ဘူးလားဖြစ်ပါတယ်ဗျအဲ့ဒီလိုအသီးအဖွဲဒါနာလေးတွေကစပြီဒီမူဝါဒ၅ချက်ပါမနော်ဒီမူဝါဒ၅ချက်ပါဖို့ဆိုတာဥက္ကမောင်သားကြီးတရားနောက်ပညာမထောက်ဖဲနဲ့ရနိုင်ပါမလားမရနိုင်ပါဗျာပညာပါရင်ပါရမီမတက်နိုင်ဘူးလားတက်ပါတယ်ဗျာဟင်ဒီလိုဆိုဒါနနဲ့ပါရမီမတွဲနိုင်ဘူးလားတွဲနိုင်ပါတယ်ဒါနပါရမီဖြစ်သွားပြီနော် အဲ့လိုလှူဒါန်းရမယ်သာသနာတွင်ဒါနနဲ့သာသနာဘာဒါနာဘယ်လောက်กว่าလဲတခါကြီးရဲ့အများကြီးกว่าပါတယ်ဟင်သာသနာဘာကတော့ဘယ်ဘာသာဘယ်ပဲဖြစ်ဖြစ်လှူဒန်းပေးကမဖြစ်ဆိုပြတရားတော့ရှင်းနေကြတာပဲထင်ပါတယ်ဟင်အခုလိုပါရမီဖြစ်မဲ့ဟာဒီကုသိုလ်ကိုကြောင်းပြုရင်အစင်တိုးမဲ့မြင့်မဲ့မြတ်မဲ့နေရာရောက်ဖို့ကြတော့တို့ဒီတပူရိတမူဝါဒ၅ချက်နဲ့သုံးမှရတာတဲ့ဗျဟုတ်ကလားဗျအခုလည်းပဲကိုလှူမဲ့ဟာတွေလှူထားတာတွေမနေပါဘူးဗျာ ခုနကဟိုဦးသူမနာတို့ပြောတဲ့ဟိုဟာလား9000မှတင်းကငွေပဲရှိပါသေးတယ်ဟင်ဟိုဟိုဘက်ကလည်းဒိုးမသိတာနော်ဟိုဟိုဟိုဥက္ကမောင်သားကကြာတန်နေလဲတွေ့တယ်ဆေးလေးကတော့ဖွားဖို့မှန်သိတယ်ဟင်တို့ဒီတရားတွေ လှူတဲ့လူတွေလေဒါတွေက9000မှတင်းနေပါလို့လားမပါပါဗျာပြီးတော့ဟိုဘူးငေါက်ကလျှောက်သေးတယ်သူပါလာတာကိုကောင်းကြီးဆောင်ဆက်တပြီလို့ပါလို့ဆိုတာလေဟင်ပြီးတော့ဘူးကုန်းကဝေယဝသတွေကနည်းသလားမနည်းပါဗျာဟင်အဲ့လိုအပြင်းပြင်းဝေယဝသတွေကပါပါတယ်ဟင်တို့ဒီဘက်ကရွာတွေကပါပါတယ်ဝေပုံတို့တို့တို့ချင်းချောင်းတို့ကြောင်းကြီးတွေကပါပါတယ်တို့တို့တက်ကဲချင်းကကောပါတယ်အဲ့လိုအောင်ချမ်းသာတို့ကောဟိုတက်ကဲချင်းကဆိုကားသာဘာမှနေရဘူးထင်တယ်လူရောကားရောဟုတ်ကလားဟင် အဲ့ဒီဟာတွေအကုန်လုံးလည်းပဲဒါဒါနတွေပဲထင်တယ်ကွမှန်ပါဘူးအေးအဲ့ဒီရှိသမျှဒါနတွေအကုန်လုံးဒီတပ္ပူရိတမူဝါဒငါးချက်နဲ့ညီအောင်ဟုတ်ကလားဗျာဟွာပေါ့ဒါနာလည်းပြုအမြတ်ကိုလည်းစုထင်တယ်မှန်ပါဟေးဒါနာလည်းပြုအောင်မှထင်တယ်ပြုအောင်အမြတ်ကိုလည်းစုအောင်မှထင်တယ်စုအောင်ဒါနာလည်းပြုအမြတ်လည်းစုပြီးတော့ခုနှစ်စုရအောင်ယူကြဟုတ်ကလားဗျာကဲနာကြအောင်စု Thank you.